တမန်တော်ဝတ္ထုခန်းကြီးကိုအငယ်1မှကိုရှောလူဒီကသခင်ဖျားဤတပည့်တော်တို့တစ်ဖက်၌ချင်းချောက်၍အသေးတက်ချင်းငါပြင်းစွာ အသက်ရှူသည်ဖြင့်ထိုဘာသာဝင်သောယောက်ျားမိန်းမတို့ကိုတွေ့လျင်ချီနှောင်၍ယေရုရှလင်မြို့သို့ပို့ဆောင်ရမည်အကြောင်းဓမ္မသဲမြို့၌ရှိသောတရားစီရင်မှုတို့ထံသို့မှာစာကိုပေးပါဟုယေဘုဟိမင်းထံ၌ဝင်၍တောင်းပြီးမှ သွား၍ဓမ္မသက်မြို့အနီးသို့ရောက်သောအခါကောင်းကင်တဲကအလင်းသည်သူ့ပတ်လည်၌ရုတ်ခနဲ့ထွန်းတောက်လေ၏ရှောလူသည် မြေပေါ်မှလဲ၍နေစဉ်ရှောလူရှောလူအဘဲကြောင့်ငါ့ကိုညှင်းဆဲသည်ဟုမိမိအားပြောသောစကားတန်ကို ကြားလျင်သခင်ကိုရောသည်အဘဲသူနည်းဟုမေးလျှောက်၏သခင်ဖျားကလည်းငါကသင်ညှင်းဆဲသောယေရှုဖြစ်သည် သို့တော်လည်းထ၍မြို့သို့ဝင်လော့သင်ပြုအပ်မည်အမှုကို ပြောလိမ့်မည်ဟု မိန်တော်မူ၏ရှောလူနှင့်အတူတွားသောသူတို့သည်အတန်ကိုကြားယုံမျှတာရှိ၍အဘဲသူကိုမျှမမြင်ဘဲမိန်မောတွေ့ဝေလျက်ရက်နေကြ၏ရှောလူသည်လည်းမြေမှထ၍မျက်စိကို ဖွင့်တော်လဲအဘဲသူကိုမျှမမြင်နိုင်သည်ဖြစ်၍သူ၏လက်ကိုဆွဲလျက်ဓမ္မတက်မြို့သို့ပို့ဆောင်ကြ၏ သုံးရက်ပတ်လုံးမျက်စိမမြင်၊မစားမသောက်ဘဲနေလေ၏။10ထိုအခါအာနနိအမည်ရှိသောတပည့်တော်တယောက်သည်ဒမာသက်မြို့၌ရှိ၏။ထိုသူကိုသခင်ဘုရားသည်ဗျာဒိတ်တော်အားဖြင့်အာနနိဟူ၍ခေါ်တော်မူလျှင်၊အာနနိက၊သခင်ဘုရား အကျွန်ုပ်ရှိပါသည်ဟုလျှောက်၏။11သခင်ဘုရားကလည်း သင်သည်ထ၍လမ်းဖြောင့်မည်ရှိသောလမ်းသို့သွားတော့ရှောလူအမည်ရှိသောတာရှုမြို့သားကိုယူဒာ၏အိမ်၌ရှာဖွေလော့အကြောင်းမူကားထိုသူသည်ဆုတောင်းလျက်နေ၏မိမိမျက်စိကိုမြင်ပြန်စေခြင်းငှာအာနဏိအမည်ရှိသောသူသည်ဝင်၍မိမိအပေါ်၌လက်တင်သည်ကိုဗျာဒိတ်တော်အားဖြင့်မြင်လေပြီဟုမိန်တော်မူ၏အာနဏိကလည်းသခင်ဖျားထိုသူသည်ယေရုရှလင်မြို့၌ ကိုတော်ဤတန်ရှင်းသူတို့ကိုအဘယ်မြတ်လောက်ပင်ညှင်းဆဲသည်ကို လူများပြော၍အကျွန်ုပ်ကြားရပါပြီဤအရ၌လည်းကိုတော်ကို ပထနာပြုတော်သူရှိသမျှတို့ကိုချီနှောင်ရမည်အခွင့်ကိုယေပရောဟိတ်အကြီးတို့ထံ၌ရပါသည်ဟု ပြန်လျှောက်၏တခင်ဖျားကလည်းထိုသူကတပန်းအမျိုးသားတို့နှင့် ရှင်မြင်းတို့ထံသို့၎င်းဣဒရလအမျိုးသားတို့ရှိရာသို့၎င်း ငါ၏နာမကို ပို့ဆောင်စေခြင်းငှါငါရွေးကောက်သောတန်ဆာဖြစ်၏။အကြောင်းမူကား၊ထိုသူသည်ငါ၏နာမကြောင့်အဘယ်မျှလောက်ပင်ပန်းဆင်းရဲခံရမည်ကိုငါသည်သူ့အားပြမည်။ထိုကြောင့်သင်သွားလော့ဟုအာနနိအားမိန့်တော်မူ၏။အာနနိသည်လည်းသွား၍အိမ်သို့ရောက်လျှင်၊ရှောလုအပေါ်၌မိမိလက်ကိုတင်၍၊ညီရှောလု၊သင်လာသောလမ်း၌သင့်အားထင်ရှားတော်မူသော သခင်ယေရှုသည်တင်းမျက်စိမြင်ပြန်စေခြင်းဟံ၎င်းတင့်ကိုတန်ရှင်းသောဝိညာဉ်တော်နှင့်ပြည့်စေခြင်းဟံ၎င်းငါကိုစေခန့်တော်မူသည်ဟု ပြောဆို၏ထိုခဏ၌ရှောလူ၏မျက်စိမှငါချေးကွာကြတဲ့ကဲ့သို့ဖြစ်၍မျက်စိမြင်ပြန်သည်ဖြင့်ထား၍ဗတ္တိဇံကိုခံပြီးလျင်အစာဟာရကိုသုံးဆောင်၍အားဖြည့်လေ၏အငယ်၁၉မှ 22ထိုနောက်ရှောလူသည်ဒမသက်မြို့၌ရှိသောတပည့်တော်တို့နှင့်အတူကာလအတန်အရာနေ၍ယေရှုသည်ဘုရားသခင်သားတော်ဖြစ်ကြောင်းကိုတရားစီရတို့၌မဆိုင်မလင့်ဟောလေ၏ကြားသောသူအပေါင်းတို့သည်အံ့ဩ၍ဤသူကထိုသခင်ကို ပထနာပြုသောသူတို့ကိုယေရုရှလင်မြို့၌ဖျက်ဆီးသည်တာမက ထိုသူများကိုချည်နှောင်၍ယဇ်ပုရောဟိတ်အကြီးတို့ထံသို့ပို့ဆောင်ခြင်းငှါဤအရပ်သို့လာသောသူ ဖြစ်သည်မဟုတ်လောဟု ဆိုကြ၏။ရှောလုသည်လည်းအားတိုးပွားသဖြင့်၊ဒမာသက်မြို့၌နေသောယုဒလူတို့သည် ပြောသမျှသော စကားကိုချေ၍ယေရှုသည်ခရစ်တော်ဖြစ်ကြောင်းကိုထင်ရှားစွာပြ၏။ကာလကြာမြင့်ပြီးမှရှောလုကိုသတ်အံ့သောငှါ ယုဒလူတို့သည်အချင်းချင်းတိုင်ပင်ကြ၏။ထိုအကြံအစည်ကိုရှောလုသည်သိ၏။သူ့ကိုသတ်အံ့သောငှါမြို့တံခါးတို့ကိုနေ့ညဉ့်မပြတ်စောင့်ကြသောကြောင့်၊တပည့်တော်တို့သည်ညဉ့်အခါသူ့ကိုယူ၍တောင်း၌ထည့်ပြီးလျှင်မြို့ရိုးပေါ်ကလျှော့ချကြ၏။ယေရုရှလင်မြို့သို့ရောက်သောအခါတပည့်တော်တို့နှင့်ပေါင်းဘော်မည်ပြုသော်၊သူသည် တပည့်တော်ဖြစ်ကြောင်းကိုတပည့်တော်အပေါင်းတို့သည်မယုံသဖြင့်သူ့ကိုကြောက်ရွံ့ကြ၏။ထိုအခါဗာနဗသည် သူ့ကိုခေါ်၍တမန်တော်များထံသို့ပို့ဆောင်ပြီးလျှင်၊အထက်ကရှောလုသည်လမ်းခရီး၌သခင်ဘုရားကိုမြင်သည်ဟူ၍၎င်း၊သူ့အားမိန့်တော်မူသည်ဟူ၍၎င်း၊ဒမာသက်မြို့၌ယေရှု၏နာမတော်ကိုအမှီပြုလျက်ရဲရင့်စွာဟောသည်ဟူ၍၎င်းပြောလေ၏။ ထိုနောက်မှရှောလုသည်ယေရုရှလင်မြို့၌တမန်တော်တို့နှင့်ပေါင်းဖော်၍သခင်ယေရှု၏နာမတော်ကိုအမိပြု၍ရဲရင်စွာဟောလေ၏ဟေလေနှင့်လူတို့နှင့်နှီးနှောပြောဆိုသည်ဖြင့်ထိုသူတို့သည်ရှောလုကိုတတ်မည်ဟုအာထုတ်ကြ၏ထိုအကြောင်းကိုညီကိုတို့သည်ကြားသိလျင်ရှောလုကိုကဲသရီမြို့သို့ပို့၍တာရှုမြို့တိုင်အောင်စေလွတ်ကြ၏ အငယ်31မှ35ထိုအခါယူဒပြည်ဂါလိလဲပြည်ရှမာရိပြည်အရရတို့တွင်အသင်းတော်တို့သည်ငြိမ်သက်၍တည်ဆောက်ခြင်းရှိကြ၏တခင်ဖျားကိုကြောက်ရွံ့ခြင်း၌၎င်းတန်ရှင်သောဝိညာဉ်တော်၏အဆုံးအမ၌၎င်းမွေလျော်သောအားဖြင့်ပွားများကြ၏ပေကျုသည်အရရတို့ကိုလှဲ့လေသည်တွင်တန်ရှင်းသူတို့ရှိရာလုဒ္ဓမြို့သို့ရောက်လေ၏ ထိုအရ၌အဲနေမည်ရှိသော လက်ခြေတည်၍ရှစ်နှစ်ပတ်လုံးအိယာ၌တုံးလုံးနေသောသူတယောက်ကိုတွေ့လျင်အဲနေယေရှုခရစ်သည်တင့်အားချမ်းသာပေးတော်မူ၏ထား၍အိယာကို ပြင်လို့ဟုပေတုဆိုသော ထိုသူသည်ချက်ချင်းထ၏လုဒ္ဒမြို့နှင့်ရှာရုံမြို့၌နေသောသူအပေါင်းတို့သည် ထိုသူကိုမြင်၍သခင်ဖျားထံတော်သို့ပြောင်းလဲကြ၏ အငယ်36မှ43ရုပ်ပေမြို့၌ဒေါ်ကာဟုဆိုလိုသောတပိတအမည်ရှိသော တပိတော်မှတယောက်ရှိ၏ထိုမိမသည်ကောင်းသောအကျင့်စွန့်ကြဲခြင်းအကျင့်နှင့်ပြည့်စုံလျက်ထိုအခါနာ၍တည်လေ၏အလောင်းကိုရေချိုးပြီးလျင်အထက်ခန်း၌တင်ထားကြ၏လုဒ္ဒမျိုးသည် ရုပ်ပေမျိုးနှင့် နီးသည်ဖြစ်၍ထိုမျိုး၌ပေတျုရှိကြောင်းကိုတပိတော်တို့သည်ကြားလျင် ပေတျုသည်အလျင်အမြန်ကြွလာပါမည်အကြောင်းလူနှစ်ယောက်ကိုစေလွှတ်၍တောင်းပန်ကြ၏။ပေတျုသည်ထ၍ထိုသူတို့နှင့်အတူလိုက်လေ၏။ရောက်လျှင် အထက်ခန်းသို့ခေါ်ပင့်၍မုတ်ဆိုးမများတို့သည်ငိုကြွေးလျက်၊သူတို့နှင့်အတူဒေါ်ကာရှိစဉ်အခါလုပ်ခဲ့သောအင်္ကျီနှင့်အဝတ်များကို ပြလျက်ရှိကြ၏။ပေတျုသည်ထိုသူ အပေါင်းတို့ကိုပြင်သို့ထွက်စေသည်နောက် ကိုယ်တိုင်ဒူးထောက်၍ဆူတောင်းပတနာပြုပြီးလင်ထိုအလောင်းတို့ မျက်နာလှဲ့၍တပိသထလောဟုဆိုလေ၏ထိုမိမသည် မျက်စိကို ဖွင့်၍ပေတုကိုမြင်လျင်ထ၍ထိုင်၏ပေတုသည်မိမိလက်ကိုတွန့်အားပေး၍ခြိကြွပြီးမှတန်ရှင်းသောသူတို့နှင့် မုတ်ဆိုးမတို့ကိုခေါ်၍အသက်ရှင်လျက်ရှိသော ထိုမိမကို ပြလေ၏ထိုအကြောင်းကိုရုပ်ပေမျိုး၌ အနှံ့ပြားတိကြ၍လူများတို့သည်သခင်ဘုရားကိုယုံကြည်ခြင်းသို့ရောက်ကြ၏ပေတုသည် ရုပ်ပေမြို့၌ရှိမုံအမည်ရှိသောတရေလုတ်သမားနှင့်အတူကြာမြင့်စွာနေ၏